သင်္ခါရဝိညာဉ်ဒီငါးခုပါပဲဝါနောက်မှာတူတဲ့သံဃာရေးကြားမှုဆိုတော့ဝါရောဟာဥပါဒနဲ့ခန္ဓာ၅ပါးတွေကရုပ်ဥပါဒနဲ့ခန္ဓာပါပဲဒါကြောင့်သုတိယနဲ့တရားဆိုတာသင်္ခါရပါပဲဒီဒေသနာတော်အရာသဘာဝရောက်မှရင်ဘယုတ်ကိုသုတိယမှာဒီပါပဲလောကမှာမရှိရမယ့်သဘာဝရောက်ဆိုတာမရှိပါဘူး နာမလည်းထို့တူပါပဲမစိတ်တုတ်ပထိုစိတ်တုတ်ပမှတရားမရှိရတဲ့နံတရားမရှိပါဘူးဒီယုံနံတွေကိုမရှိရင်တာယာတတ်မဲ့ဆွဲဖြစ်စေအမှုမြင်မှားဆွဲဖြစ်စေဆွဲလန်းတော့တာပါပဲရှိနေတဲ့ယုံနံပေါ်မှာတော့မဆွဲလန်းပါဘူးဒါကြောင့်ဒီလိုမဆွဲလန်းလို့ရအစွဲသွင်းလို့ရဖောင်းမှုပိန်မှုဆိုတဲ့ဝမ်းပိုက်သွန်းကံရေရှားမှု ကောသုတယဝါရောကိုကြည့်ရတာပါပဲဒီနေရာမှာဖောင်းတဲ့ပိန်နယ်ဆိုတဲ့သကလုံးပညာဝေါဟာရပညာကိုရှုရမှာမဟုတ်ဘူးဆိုတာအထူးသတိပြုရပါမယ်ဖောင်းတဲ့ပိန်နယ်ဆိုတဲ့သကလုံးဟာရုပ်လည်းမဟုတ်နာမ်လည်းမဟုတ်ပါဘူးပါလဲဆိုတော့သကလုံးငယ်ဒါကဝိပဿနာပြုရမယ့်တရားမဟုတ်ပါဘူးသူဟာပညာပါအခေါ်အဝေါ်ပညာပါ သကလုံးပညာပါပေါင်းတန်ရေးစားတဲ့ဘဲကိုမှတ်သားထားတဲ့သကလုံးဝေါဟာရပင်လေတပညာနာမပညာမျှပါပဲဒါကြောင့်ဒီသကလုံးပညာကိုရှိလို့မရပါဘူးမြတ်စွာဘုရားကလည်းထောင်းတယ်ပိန်တယ်ဆိုတဲ့သကလုံးကိုဖြစ်စေဝါရောဆိုတဲ့သကလုံးကိုဖြစ်စေသူ့ကိုသင်ကြားတယ်မမူတော့ပါဘူးအဲဒီထောင်းတယ်ပိန်တယ်ဆိုတဲ့သကလုံးနဲ့ခေါ်မှတ်သားထားတဲ့ သံတန်ရေးပြသဘောပရမဝါယောကိုသာသိသိနေရမှာဖြစ်ပါတယ်။မြတ်စွာဘုရားကလည်းပရမထသဘာဝကိုသိသိဖို့ပဲမိန့်တော်မူပါတယ်။ဒါကြောင့်စိတ်အစိုးစကလုံးပေါ်မှာသိသိကိုတင်းမနေသေးပဲသံတန်ရေးပြသတဲ့သဘာဝကိုဖြစ်ရင်းနေသိအောင်ရှုလို့လိုပါတယ်။အထောက်ခါကမှာ ပြည့်စုံအစုကံတဘာဝတော့ပြည့်ကြကြရအောင်သကလုံးကအကူအညီပေးရညပါပဲတရားဝင်လာလို့သကလုံးမပါဘဲနဲ့အစုကံတဘာဝကိုပြည့်စုံကဒီလိုခြားခြားဖြစ်ပြီးနိုင်လာရင်ဟောင်းတယ်ပိန်တယ်အစရှိတဲ့စိတ်အဆူသကလုံးသိညတ်တွေမလိုအပ်တော့ပါဘူးအစုကံအာရုံကိုပြည့်စုံတဲ့သူ့ရညသူ့ရညနဲ့ကိစ္စပြီးပါတယ်တရားတကယ်ဝင်လာကောင်းလာတော့စိတ်အဆူတွေပါနေရင် ပြုပြရတာထောတော်မောမောမရှိပဲຢာတော့ကခုခုနေကလေးတောင်းဖြစ်နေပါသေးတယ်။ဖောင်းနဲ့ပိန်နဲ့ဆိုတာကစိတ်အစိုးသကလုံးပညာဝေါဟာရပညာသင်္ကေတပညာသုံးပါးရေစားတဘောတာနဲ့သုတိယနဲ့ပရမတ္ထတဘာဝလို့ရှင်းရှင်းလင်းလင်းခွဲခွဲခြားခြားသိဖို့လိုပါတယ်။အဲဒီလိုခွဲခြားမသိရင်သကလုံးပညာနဲ့ ပရမတ္ထတဘာဝရောသွားပြီးခေါင်းနာပိန်နာရှိဖို့ဘုရားဟောမရှိဘူးလို့အယူအဆသိရသွားတတ်ပါတယ်မှန်ပါတယ်ခေါင်းတယ်ပိန်တယ်ဆိုတဲ့သကလုံးကိုဖြစ်စေအာနာမနရှိမှရမှာထွက်လေဝင်လေဆိုတဲ့သကလုံးကိုဖြစ်စေရှိမှဘုရားကဘုရားဟောတော်မမူကြပါဘူးအဲ့ဒီဝေါဟာရသကလုံးတွေနဲ့ခေါ်တော်မှတ်သားရတဲ့ တန်တုံးတွန်းကံရေရှားတဘာဝကိုသာရှိဖို့ခေါ်တော်မူခဲ့ပါတယ်။ဒါကြောင့်ရှိသူတွေကလည်းရှိစိတ်အရှိကံတဘာဝကိုသိသိချာချာရောက်အောင်ဟောင်းနဲ့ပိန်နဲ့လို့အကူအညီရရုံမျှပိတ်ကဆိုတယ်လည်းပဲရှိတာကတော့တောင်းတုံးတွန်းကံလှုပ်ရှားတဲ့ဘောပရမဝါယောကိုသာရှိတာပါပဲ။ဒါကိုခေါ်ခေါ်ချာချာသိလို့လိုပါတယ်။ဝမ်းနဲ့ရဲ့သိတဲ့တွန်းကံရေရှားမှု နောက်ထပ်ဘုံကရေကားမှုဆိုတော့ဖောင်းတဘာဝပိန်တဘာဝဟာအသက်ရှင်နေတဲ့မြတ်တတ္တဝရဲ့တဏ္ဍာမှာအမြဲရှိနေလို့တခြားယုံနာရှိကြမရှိရင်ရှိဖို့သင်တိုင်းအရှိကအာယုံအဖြစ်သာသိထားခြင်းဖြစ်ပါတယ်သူ့ကိုဒီအမြဲတည်တတ်ပြီးရှိနေရမှာမဟုတ်ပါဘူးတခြားရုပ်ဖြစ်စေနာမ်ဖြစ်စေခဏခါခါဖြစ်ပေါ်ရင် ဖောင်းမှုတိုက်မှုကိုတွက်ပြီးအဲ့ဒီသင်ကြားတဲ့ရုပ်သင်ကြားတဲ့နာမ်ကိုပဲသိရပါမယ်အဲ့ဒီရုပ်နာမ်ထုတ်ပြသွားမှပဲသင်နိုင်အာရုံဖြစ်တဲ့ဖောင်းမှုတိုက်မှုကိုပြန်ပြီးသိရပါမယ်ဖောင်းမှုတိုက်မှုဟာရှိလျာရုပ်ခန္ဓာနာမ်ခန္ဓာတွေကအရှိကရုပ်တရားတစ်ခုမျှတာပါပဲ အာမုံပုံမှုဟာအခုကရုပ်ခန္ဓာနာခန္ဓာတွေကအစုကံရုပ်တဘာဝနာမ်တဘာဝတစ်ခုမျှတာပါပဲတခြားရုပ်တခြားနာမ်တွေကသူကဘာမှပိုးမထူးကြပါဘူးလူမတော်သေးကမြတ်သူကအမြဲရှိနေလို့ပါသင်နိုင်ရှိရာအာယုံအဖြစ်ဒီခေါင်းမှုပုံမှုကိုတတ်မှတ်တိုးထားရုံမျှပဲလို့သဘောပေါက်ဖို့လိုပါတယ်ဝမ်းမဲ့ဆုံးချမ်းမှုကိုဖောင်းတဲ့ပုံနဲ့လို့ရှိတာကမှ အလို့အကျမရှိသေးလို့အောင်းမှုပုံမှုကိုထင်ထင်ရှားရှားမသိရတယ်လို့ရှိတတ်ပါတယ်ခဏသာထင်ထင်ရှားရှားသိလိုက်ရမှတ်လိုက်ရပြီးမကြောင်တော့ပျောက်သွားတယ်လို့လည်းဖြစ်တတ်ပါတယ်ဒီလိုခံမှာရှိသူကအားမရတော့အသက်ကိုပြင်းပြင်းရင်လည်းရှိတတ်ပါတယ်ဉာဏ်ဉာဏ်ရင်လည်းရှိတတ်ပါတယ်အဲ့ဒီလိုရှိရင်တဘာဝမကြလို့ခဏအတွင်းမှာပဲမောလာတတ်ပါတယ်ဒါကြောင့်အသက်ကိုအဲ့ဒီလိုပြင်းပြင်း ပြုရင်ပြီးမကြည့်ရပါဘူးပုံမှန်ရှိနေကြအတိုင်းသာရှိရပါမယ်တဘာဝအတိုင်းသာရှိရပါမယ်အဲ့ဒါကိုမှဖောင်းဖို့ပုံမှုကိုသိတဲ့လောက်ကလေးရှိသိနေရပါမယ်နောက်ကြတော့ရှိမှမှုအသားကြလာတဲ့အခါတမာရုတစ်သေးသေးဖြစ်လာတော့တစ်သေးသေးဖောင်းမှုပုံမှုကဘိုးဆင်ရှားလာတော့ပြုလို့ကောင်းလာပါလိမ့်မယ်ဝမ်းနောက်ပေါ်လက်ထဝမ်းနှစ်ဖက် အလိုက်ပင်လေးပင်ထားရင်လည်းဖောင်းမိတ်ပုဂ္ဂိုလ်ကိုရှုလို့ရကြလောက်ရတတ်ပါတယ်။ဒါကြောင့်ရှုမှမှာဖောင်းမိတ်ပုဂ္ဂိုလ်မထင်ကြရင်အဲ့ဒီလိုဝမ်းမိုက်တဲ့လက်ခွားနှစ်ဖက်ပတ်ဝါလေးပင်ထားပြီးတော့လက်ခွားအထက်ကျလာတာအမှတ်ပြုပြီးဖောင်းနေလို့ရှိလက်ခွားပြန်ကျသွားတာအမှတ်ပြုပြီးပိန်နေလို့ရှိဒီလိုရှိရင်ရပါတယ်။ နောက်ပြုတတ်လာတဲ့အခါကျတော့လက်တင်မှုမလိုတော့ပါဘူး။ဟောင်းမှုပိန်မှုကိုသူ့လိုလိုသိလာပါတယ်။ဒီမှန်ကိုအားကောင်းလာတဲ့အခါမှာလက်မတင်တဲ့ပိရိသကရှိလို့ရလားပါလို့မင်းမိမိရဲ့ခန္ဓာကိုယ်အခြေအနေရအောက်ဟုတ်ပိတ်မှုကိုဘယ်လိုမှရှိလို့မရတဲ့ပုံကိုများကတော့ထိုင်သဘောနဲ့ဖြီးသဘောကိုထိုင်နေဖြီးတယ်ဖြီးတယ်ထိုင်နေဖြီးတယ်ဖြီးတယ်လို့ ပင်နိုင်အာရုံထားပြီးဖြစ်နိုင်ပါတယ်။ထိုင်နေလို့ရှိတဲ့အခါမှာစိတ်ကလူပုံတရံကိုသိအောင်မကြိုးစားရပါဘူး။လူပုံတရံဆိုတာလူရဲ့ခါကောင်းပခုံးမျက်လုံးမျက်နှာမရက်စတဲ့ပုံတရံတွေကိုကြားပြီးမရှိရပါဘူးပုံတရံဟာပရမတ္ထတဘာဝမဟုတ်ဘူးပညာပါပန္ဌာနာပညာလို့ခေါ်တယ် ဘာလို့ရှုရမလဲလို့ဆိုတော့အောက်ပိုင်းခူကိုအထက်ပိုင်းဟောင်းတော်သဘောကိုအာရုံပြုပြီးထိုင်တယ်လို့ရှုရမယ်အောက်ပိုင်းခူကိုတောင်မှပဲလွတ်ထားပြီးတော့အထက်ပိုင်းဟောင်းတော်သဘောကိုပဲရှုရင်လည်းပဲထိုင်တယ်လို့ရှုနိုင်ပါတယ်ဥပ္ပမဒါယတတမေကနာဥပ္ပရိမဒါယတဥပ္ပုဒ္ဒဘာဝနိဒ္ဒဇာတိဟောတိ အောက်ပိုင်းကိုခွေကိုအထက်ပိုင်းကိုထောင်းထောင်းဖြစ်နေတာကိုထိုင်နေလို့ဆိုရကြောင်းအထက်ကဖွင့်ကြပါတယ်အခင်းပေါ်မှာတင်မာဖြစ်နေတာကိုလည်းထိုင်နေလို့မရှိရပါဘူးအဲ့ဒါဟာအခင်းနဲ့တင်မာဖြစ်နေတာတာဖြစ်ပါတယ်ထိုင်တာမဟုတ်ပါဘူးဒါကြောင့်ထိုင်တယ်လို့ရှိတဲ့အခါမှာမိမိထိုင်နေတဲ့တဘောကိုစိတ်နဲ့ကြံအာရုံပြုကြည့်လိုက်ပြီးတော့ထောင်တောင်နဲ့ထိုင်နေတယ်လို့သိရမယ်ထိုင်တယ်လို့ ရှိလို့ရပါတယ်အဲ့လိုကြည့်ရပါမယ်ရှိတယ်လို့ရှိတဲ့အခါမှာသင်္မာခြေရာခြေမျက်စိဒုစတဲ့ကိုယ်ငါတွေထိုင်နေရအချင်းနဲ့ရှိနေတာကိုဖြစ်ပြီးလက်နဲ့လက်ဒုနဲ့လက်ခန္ဓာကိုယ်နဲ့အဝတ်စကိုရှိနေတာကိုဖြစ်ပြီးရှိရပါမယ်အဲ့ဒီအဖြစ်တွေကအထင်ရှားဆုံးဖြစ်မှုကိုရှိပါထိတာတဏှာတော့ကိုအမြဲရှိဖို့မလိုပါဘူး ထူကြတဲ့ထုထုမှန်ကြကိုရှင်းကြောင်းရှင်းကြောင်းပြီးတော့ရှင်းနိုင်ပါတယ်အဲ့ဒါလေရှင်းတာကပိုကောင်းပါတယ်စိတ်တဏှုပဒနာပฏิပဌာန်းအာဟုပိုင်မှုကိုဖြစ်စေခိုင်မှုဖြစ်မှုကိုဖြစ်စေအစမပြရှိမှနေလိုက်မှာစိတ်ကတခြားအာယုံကိုကြံ့သွားလွန့်သွားရင်အဲ့ဒီစိတ်ကိုတဏှာအာယုံကိုကြံ့ဆဲပြီးမထင်ရပါဘူး ဝိပဿနာရဲ့အခြေခံမူဟာဖြစ်နေရှိနေတဲ့ရုပ်ဖြစ်နေရှိနေတဲ့နာမ်ကိုဖြစ်နေရှိနေတဲ့အတိုင်းသိရမှာဖြစ်ပါတယ်။ဒါကြောင့်ပြန်လေလင်းလေစဉ်းစားဆင်ခြင်လေသိလေသိပြီးစိတ်တွေဖြစ်ပေါ်လာရင်ပုံမှန်အာယုန်ဒီစိတ်ကိုပြန်မဆဲပဲဖြစ်နေရှိနေတဲ့အတိုင်းပြန်လေလင်းလေစဉ်းစားတယ်သိတယ်သိပြီးတယ်စသည်ဖြင့် အဲ့ဒီစိတ်ဖြစ်ပေါ်နေသမျှကာလပတ်လုံးအကျဉ်းငင်အခါမှာသက္ခါသက္ခါပြုတည်နေရပါမယ်ထို့ဒီကစိတ်ထဲမှာတလုံးတရားကိုမြင်ရင်လေးပြီးပြုမနေရပါဘူးမြင်တာကိုမြင်တယ်မြင်တယ်လို့သက္ခါသက္ခါရှိရပါမယ်မြင်တာပြောက်သွားမှဖောင်းမှုပိတ်မှုကိုပြန်ရှိရပါမယ်ဉာဏ်စိတ်၊လင်းစိတ်၊သင်္ခါစိတ်စတဲ့စိတ်တွေကိုရှိရမှာရုပ်ကိုရှိသလို့ ခဏပစ္စုပန်တဲ့အောင်ကြည့်လို့မရပါဘူး။ရုပ်ကိုကြည့်တဲ့အခါမှာဖြစ်စေဖြစ်ခတ်ရုပ်ကိုဖြစ်နေတဲ့ခဏမှာကြည့်ပြီးလို့ရပါတယ်။သိကြတဲ့ဒီလိုမဟုတ်ပါဘူး။သိဟာတစ်ခုဖြစ်ပြီးမှနောက်စိတ်တစ်ခုဖြစ်တာမို့သင်္ခါစိတ်ဖြစ်နေတဲ့ခဏမှာရှိစိတ်မဖြစ်နိုင်ပါဘူး။ရှိစိတ်ဖြစ်နေတဲ့ခဏမှာလည်းသင်္ခါစိတ်မဖြစ်နိုင်ပါဘူး။ဒါကြောင့်လည်းသင်္ခါတဲ့စိတ်ကိုသင်္ခါတဲ့သင်္ခါတဲ့လို့ရှိလို့ဖြစ်နေတာကတော့ယောဂီတို့ကိုယ်တွေပါပဲ။ ဒါကြောင့်မြတ်စွာဘုရားကဝိသုတံဝိသုတံဝိသုတံစိတ်တံဤပဇာနာတိပြန့်နေတဲ့စိတ်ကိုလည်းပြန့်နေတဲ့စိတ်ကိုတူးတူးလို့စိတ်ရှိပုံကိုစိတ်တံမိတ္တနာမှာမိန့်ကြားတယ်မပြောတာပါပဲဒီကစိတ်တက္ခဏတစ်ခုအတွင်းမှာစိတ်နှစ်ခုပြိုင်ပြီးမဖြစ်တစ်ခုသာဖြစ်နိုင်ပါရဲ့နဲ့ဘာကြောင့်ပြန့်နေစိတ်ကိုပြန့်နေတဲ့စဉ်းစားစိတ်ကိုစဉ်းစားတယ်လို့စိတ်တစ်ခုကိုတခြားစိတ်တစ်ခုကရှိတူနိုင်ရတယ်လို့မေးကြတာရှိပါတယ်။ အဖြေကတော့ခဏပစ္စုပန်အခိုက်မှာရှိတာမဟုတ်သံဃိပစ္စုပန်အခိုက်မှာရှိတာဖြစ်လို့ရှိနိုင်တယ်လို့ဖြေရပါမယ်။သံဃိပစ္စုပန်ဆိုတာအမျိုးတူစိတ်တွေဆက်ကဆက်ကဖြစ်နေတဲ့စိတ်အစဉ်တစ်ခုဖြစ်နေတဲ့အခါကိုခေါ်ပါတယ်။ပြန်ပြောပါမယ်။သံဃိပစ္စုပန်ဆိုတာအမျိုးတူစိတ်တွေဆက်ကဆက်ကဖြစ်ဖြစ်နေတဲ့စိတ်အစဉ်တစ်ခုဖြစ်နေတဲ့အခါကိုခေါ်ပါတယ်။ ရုပ်ဖြစ်စဉ်မှာလည်းပဲအမျိုးတူရုပ်တွေဆက်ကဆက်ကဖြစ်နေတဲ့ရုပ်အစဉ်တစ်ခုဖြစ်နေတဲ့အခါကိုသံတတိပစ္စုပန်လို့ခေါ်တာပါပဲအမျိုးတူစိတ်ဖြစ်စဉ်တစ်ခုဖြစ်စီပြည့်စီနဲ့ဆက်ကဆက်ကဖြစ်ပြနေတာဟာတစ်ဆက်ကနှစ်ဆက်ကလည်းကြာနိုင်တယ်တမိနစ်နှစ်မိနစ်၅မိနစ်၃မိနစ်တိုင်လည်းကြာနိုင်ပါတယ်ဒါကြောင့်စဉ်းစားစိတ်အစဉ်တစ်ခုဆက်ကဆက်ကဖြစ်ပြနေတဲ့အခိုက်အတန့်မှာ စိတ်တိုက်ကစဉ်းစားတယ်စဉ်းစားတယ်လို့ရှိလို့ရပါတယ်စိတ်တိုက်ဖြစ်သောခဏမှာစဉ်းစားစိတ်မဖြစ်ပေတော့လည်းစိတ်တိုက်ဖြစ်ပြပြီးရင်ပြီးရင်သူ့နောက်ကကပ်ပြီးစဉ်းစားစိတ်ကပြန်ဖြစ်ပေါ်လာပါတယ်အဲ့ဒီစဉ်းစားစိတ်ပြတ်သွားပြန်တော့စိတ်တိုက်ကတခါဆက်ချင်းပြန်ဖြစ်လာပြန်ပါတယ်ဒီနည်းနဲ့ပဲစဉ်းစားစိတ်နဲ့စိတ်တိုက်ကတစ်လှည့်ပြီးဆက်တာဆက်တာအလွန်မြန်မြန်ကြီးဖြစ်ပြနေကြတော့ဉာဏ်လုံးလို့တစ်လှည့်ပြီးဖြစ်တယ်လို့မသိရပဲ တစ်ချိန်တည်းမှာစဉ်းစားတဲ့အစဉ်နဲ့ရှိတဲ့အစဉ်နှစ်ခုဟာကြိုင်တစ်ခုဖြစ်နေတယ်လို့ထင်ရတာပါပဲအဲ့ဒါကိုပဲစဉ်းစားစိတ်ကိုတန်တတိပစ္စုပန်အခိုက်မှာရှိတယ်လို့ခေါ်ရပါတယ်ဒီကမာဝကိုအခုချိန်မှာသဘောမပေါက်သေးတယ်အိစ္ဆာမရှိပါဘူးဒါသဘောမပေါက်တဲ့အတွက်တော့တရားရှင်းလိုက်ရမှာဘာမှသူကမျက်နှာမှုမရှိပါဘူး အဲ့ဒီလိုရှိရမှာစဉ်းစားစိတ်အစဉ်ကအားကောင်းနေရင်ရှိစိတ်အစဉ်ကရှိတော့လည်းပဲရှိတရားရဲ့မျှပဲရှိတယ်စဉ်းစားစိတ်အစဉ်ကရပ်မသွားဘူးယောဂီကသူသူအေးအေးပေါ်ဆန်ဆန်ရှိနေရင်အဲ့ဒီလိုပဲရှိစိတ်ကအားနေပြီးစဉ်းစားစိတ်ကအားကောင်းနေတတ်ပါတယ်လို့ဆိုရင်စဉ်းစားစိတ်ကဆက်ပြီးတစ်ခုတစ်မျိုးကြီးစဉ်းစားနေတာနဲ့စိတ်ပင်ငြိမ်မှုတမာရီကိုတော်တော်နဲ့မရနိုင်ပါဘူး လောမဟုတ်သောယောဂီကသိမြင်ရင်စူးစူးတိုက်တိုက်သမ္မာဝါယာမအတွင်ပြီးစဉ်းစားတယ်စဉ်းစားတယ်လို့ခတ်တက်တဲ့အစမပြတ်ရှိကြလိုက်ရင်သူ့စိတ်အထင်ကမြန်မြန်အားကောင်းလာတဲ့အတွက်စဉ်းစားစိတ်အထင်ကတဖြည်းဖြည်းအားနဲ့သွားတော့မကြခင်နဲ့စဉ်းစားစိတ်အဖြစ်အကျယ်အဖြစ်ရသွားပြီးချုပ်ငိမ့်သွားတော့တာပါပဲအဲ့ဒီအခါမှာရှိစိတ်အစဉ်ကြီးတက်တက်ကြံနေပြီး စဉ်းစားလို့ရမတည်ငြိမ်တဲ့သဘောပြောင်းနေတဲ့သဘောကိုရောဖြစ်ပေါ်ပြီးကြောက်သွားတဲ့မတည်ငြိမ်တဲ့သဘောကိုပါသိလိုက်ပါတယ်။ဒီမှာလည်းတမာရီတကယ်အာမကောင်းတဲ့နေမှာတော့ပြီးပြီးပြင်းပြင်းမသိသေးပါဘူး။ဝိုးတော်ဖျားပဲသိလိုက်ပါတယ်။အဲ့မှာစဉ်းစားလို့အစဉ်ပြတ်သွားတော့စိတ်စိတ်ကသင်္နိုင်အာယုံဖြစ်တဲ့ခေါင်းမှုပိန်မှုကိုသူ့အလိုတရားပြန်ရှိရတာပါပဲ။ဒီနေရာမှာတခုတည်းထားဖို့ရှိပါတယ်။ အထုကမှာတစ်ခုယောဂီကစိတ်လွန့်သွားထွက်သွားရင်စိတ်ကြီးငြိမ်အောင်ရည်ရွယ်ချက်နဲ့လိမ့်လိမ့်ထက်စိတ်ကိုပြုလိုက်တာနဲ့တရားနဲ့တည်းလိမ့်လိမ့်ထက်စိတ်ကိုမရှိဘဲနဲ့ချက်ချင်းသင်နိုင်အာရုံပေါ်ပြန်ဆွဲတင်ပြီးတော့စိတ်ကိုပြန်ထိန်းလိုက်တတ်ပါတယ်သမထကမ္မဋ္ဌာန်းအထုရမှာတော့အဲ့ဒီလိုလုပ်ရမှန်ပါတယ်ဝိပဿနာကမ္မဋ္ဌာန်းအထုရမှာတော့အဲ့ဒီလိုလုပ်ရ မှားပါတယ်ဝိပဿနာရဲ့အချိန်တဘောကစိတ်ကိုထုတ်ထုံးတဲ့သဘောမဟုတ်ပါဘူးဝိပဿနာရဲ့အချိန်တဘောကစိတ်ကိုထုတ်ထုံးတဲ့သဘောမဟုတ်ပါဘူးအကြောင်းအားလျော်စွာဖြစ်နေတဲ့စိတ်ကိုအစုသဘာဝအတိုင်းသိအောင်တတိနဲ့စောင့်ကြည့်တဲ့သဘောပါဒါကြောင့်လေးလေးဆက်စိတ်ကိုသင်တဲ့အာယုံကြီးပြန်ဆော့မထိန်တဲ့ ရွတ်နေထက်နေတဲ့အတိုင်းနဲ့တွင်းနဲ့ထက်တဲ့စဉ်းစားတဲ့တွေးတဲ့အတ္တကုတိရှင်အခုအတိုင်းသိသိနေရပါတယ်လုံးဝထက်ထက်ကြောက်သွားမှပဲသင်္နိုင်အာရုံကိုဖြစ်စေတခြားပိုးပြီးသင်ကြတဲ့အာရုံတစ်ခုကိုဖြစ်စေသိရပါတယ်ပြောင်းနေတဲ့စိတ်တွေလည်းပြောင်းနေတဲ့စိတ်ကိုသိတိရဤဆိုတော့ဘုရားရှင်ရဲ့စိတ်တမိပဒနာဒေသနာတော်ကိုအမြဲတည်းသိရပါမယ်။တစ်ခါကလွင့်စိတ်နဲ့လိုက်ရှိနေရင်ပိုးပြီးလွင့်နေမှာပဲလို့ယူဆပြီး လက်ရုပ်ကိုမရှိဘဲနဲ့အတင်းဆွဲထိမ့်ချုပ်ပြီးသင်္နိုင်အာယုံတွေပဲတွေ့တိုက်ရှိနေတတ်ပါတယ်အဲ့ဒီလိုလုံးမှားပါတယ်ဘာကြောင့်လဲဆိုတော့စိတ်နဲ့ရောကိုတူနိုင်ကိုနိုင်အပြန်ကျဲပြီးလွန်ဆွဲနေလို့ပါပဲစိတ်နဲ့ရောကိုနှပန်းပွဲလို့လည်းဆိုနိုင်ပါလိမ့်မယ်စိတ်ကပြင်းမအာယုံတစ်ခုခုလင်းသွားထွက်သွားတဲ့အခါမှာရောကိုကအဲ့ဒီစိတ်ကိုပြန်ထိန်းပြီးပင်နိုင်အာယုံကိုပြန်ဆွဲတယ် စိတ်ကတဏှာအာယုမှမနေဘူးအပြင်အာယုကြီးပဲပြန်သွားတယ်ဒီလိုနဲ့ယောဂီကပြန်ဆွဲထိန်လိုက်စိတ်ကပြန်ထွက်လိုက်ယောဂီကပြန်ဆွဲထိန်လိုက်စိတ်ကပြန်ထွက်လိုက်နဲ့ယောဂီနဲ့စိတ်လွန်ဆွဲနေတယ်နဗန်းလုံးနေလို့ဖြစ်နေတယ်နောက်ဆုံးဘယ်လိုမှဆွဲထိန်လို့မရတော့ယောဂီမောပြီးယောဂီတွေပြန်လာတယ်ဒီတော့မှပဲရှိမှလို့မရတော့ပါဘူးဆိုပြီးစိတ်ပြက်လက်ပြက်နဲ့မရှိမှပဲနေလိုက်တာမျိုးဖြစ်တတ်ပါလေ ခက်စိတ်နှင်းကိုပြန်ဆဲထင်းရင်အဲ့ဒီလိုအခြေအနေမျိုးကိုလည်းရောက်တတ်တယ်ဆိုတာသတိထားဖို့ပါပဲဒါကြောင့်ပြန်ဆဲပြီးမထိန်ရပါဘူးထွက်နေလင်းနေတဲ့စိတ်ကိုသူ့ရှိသဘာဝအတိုင်းဆက်တယ်လင်းနေတတ်ရင်စူးစူးကြိုက်ကြိုက်ရှိလိုက်ရင်အထက်အလွန်ရပ်သွားပြီးငြိမ်ကြသွားပါတယ်ယောဂီလည်းမမြင်မှန်းပါဘူးဒီလိုနဲ့ဆက်တယ်လင်းနဲ့အကျုံတစ်ဖြည်းဖြည်းနဲ့သွားပြီးဒီငြိမ်မှုတမာရီတစ်ဖြည်းဖြည်းအကောင်းလာပါတယ် တစ်ခုကြတော့ဆင်းရဲတဲ့ကိုယ်စိတ်ကိုလိုက်လည်းမကျူးပြန်လည်းမထုံနဲ့နဲ့ဒီအတိုင်းကြီးရှိနေတတ်ပါတယ်အဲ့ဒီတော့တောပုတ်ပြီးသင်္ကာတောပုတ်ပြီးစိတ်ကူးရင်လာတတ်ပါတယ်ဒီကသေကမိမိတာဝထဲမှာဖတ်ထုတ်တာတွေကြားထုတ်ထားတာတွေမိမိဖြစ်ချင်တာတွေဖြစ်စေချင်တာတွေတွေ့ချင်တာမြင်ချင်တာတွေမတွေ့ချင်မမြင်ချင်တာတွေအဲ့ဒါတွေကစိတ်ကူးထဲမှာမြင်အောင်လာတတ်ပါတယ် ဥပမာဘုရားဟန်တာတွေတောင်းမှဇံကြနေလေလေလေနတ်တွေဇမာတွေနဲ့သူတို့ရဲ့တုံ့ပြန်တာတွေတွေ့နေမြင်နေရတယ်လို့ဒါတွေကစိတ်ထဲမှာမြင်လာပြီးတကယ်တွေ့နေရတယ်လို့ထင်နေတတ်ပါတယ်။ဒါနဲ့အဲ့ဒါတွေစိတ်ထဲဆွဲလန်းနေရတာတစ်ခုမှဘဝင်းနဲ့ဒီစိတ်ကြောင်ဆောက်ချာဖြစ်သွားတတ်တာလည်းရှိကောင်းရှိနိုင်ပါတယ်။ဒါမို့ဘဒူးတို့အစွဲလန်းကြည့်တဲ့ပုဂ္ဂိုလ်များလည်း စိတ်ထဲမှာဝိပုစင်ကြနဲ့ဒူဒူတို့ဘိုးဘိုးအောင်တို့ဝိဇ္ဇာတို့ဆိုတာတွေကိုတွေ့ရတယ်လို့လို့စိတ်ကူးရင်းနေရတာစိတ်ကိုမရှိမှမိတဲ့အတွက်တကယ်ဆင်းလာပြီးဘဝမြင့်သွားတတ်ပါလေ။တစ်ချို့လဲစိတ်ကူးလွန်သွားပြီးကွယ်လွန်သွားတဲ့ဘိုးဘွားတွေမိဘတွေသားသမီးတွေကတော့ယတတိကိုစိတ်ထဲမြောင်းလာရတာအဲ့ဒီစိတ်ကိုမရှိမှုတဲ့အတွက်တကယ်ဆင်းပြီးစိတ်ထဲဆွဲလန်းနေတတ်တယ်။ သူတို့ကစကားလာပြောတယ်လို့ပုဂ္ဂိုလ်မိယာကပြောလိုက်ပြီးသူတို့စကားပြောတော့လို့မကြာခဏကြားနေရတယ်လို့လည်းသိနေတတ်ပါတယ်။အချိန်နဲ့အဲ့ဒီလိုစိတ်ဆုံးဝင်နေပြီးသရောပတိဘလူပကဆိုတာတွေစိတ်ထဲမိမိဘာသာပုံဟောပြုထင်လာမြင်လာရတာသရောပြည့်နေမြင်ရတယ်လို့ထင်ပြီးကြောက်လန့်ကြနဲ့ထအော်တတ်ပါတယ်။စိတ်ဆောက်ထားခြင်းလည်းဆောက်ချမ်းနေတတ်ပါတယ်။ ဒါရင်အလုံးဟာခက်စိတ်လင်းစိတ်စိတ်ကူးစဉ်းစားစိတ်တွေကိုမရှိလို့မရှိဘူးလို့ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေပါပဲစိတ်ကူးစဉ်းစားစိတ်တွေကိုမရှိတော့ဒီစိတ်တွေကလွတ်လပ်လပ်ကြီးပုံကြီးချက်စိတ်ကူးဝင်ရနေတဲ့အတွက်သင်ညာနေရာတွေစိတ်ကူးမှုရာကဖြစ်ပေါ်လာတဲ့ဆိုးကျိုးတွေပေါ့ယောဂီရဲ့စိတ်ကယောဂီကိုပြန်တတ်တာပါပဲအဲ့ဒီစိတ်ကူးစဉ်းစားစိတ်တွေကသူ့ဝင်ပြီးစိတ်ကူးဆက်ဆက်ဖြစ်ကြလိုက်ရင် အဲ့ဒီစိတ်တွေခဏအတွင်းပြောက်သွားပြီးစိတ်တည်ငြိမ်သွားပါတယ်။ဘာလို့မှစိတ်ကြီးမငြိမ်တော့ပါဘူး။ဒါကြောင့်ဝိပဿနာရှိရမှာစိတ်ကိုရှိဖို့နံပါတ်1အရေးကြီးပါတယ်။ဝိပဿနာရှိရမှာဘာဟာနံပါတ်1အရေးကြီးတယ်လဲ။ဒါကြောင့်ဝိပဿနာရှိရမှာစိတ်ကိုရှိဖို့နံပါတ်1အရေးကြီးပါတယ်။ကောင်းကောင်းဆိုဆိုဘယ်စိတ်မျိုးမစိုးချက်ချင်းရှိဖို့လိုပါတယ်။ ရှိတဲ့ရည်ရွယ်ချက်ကတော့စိတ်ခေါ်တဲ့နန္တရားရဲ့သဘာဝအမှန်ကိုသိဖို့ပါပဲဒါကလည်းရှိကမှာစိတ်နဲ့နေဖြတ်နေစဉ်းစားနေတာပဲယောဂီကချက်ချင်းမသိပါဘူးအတော်ကြီးကြာမှသိတတ်ပါတယ်တချို့လဲစဉ်းစားလို့ပြီးဆုံးမှသိကြပါတယ်အဲ့ဒါလို့ပြီးတဲ့အခါမှာလဲစိတ်ကိုရှုမှတ်ဖို့တတိမရတတ်ပါဘူးပရိယတွေတော့မရှိနိုင်တာလည်းရှိပါတယ်ဒီကအမှန်အမှန်မတင်စိတ်ကိုပင်ပင်အာယုံကြီးပြန်ဆော့ပြီးထိမိတတ်ပါတယ် အဲ့လိုမဖြစ်ရအောင်စိတ်လွင့်ရင်ဖွဲ့ရင်ချက်ချင်းရှိရမယ်ဆိုတာအမြဲတတိရှိနေရပါမယ်။ဒါဟာစိတ်ရှိဖို့နဲ့ပတ်သက်လို့တတိထားရမယ်အချက်ပါပဲ။မကုန်သေးပါဘူး။နောက်နေ့ကျမှဆက်ပြီးတော့ပြောရပါဦးမယ်။ဒီကနေ့ပဲဒီလောက်နဲ့တော်ပြီ။အဲ့ဒါလေအခုပြောခဲ့တာကိုသေသေးချာချာနားလည်သဘောပေါက်ပြီးတော့ဝိပဿနာဆိုတာ ရုပ်အခုသဘာဝအတိုင်းစိတ်အခုသဘာဝအတိုင်းခုနေခုနေတဲ့အတိုင်းခုတဲ့တရားပဲလို့စိတ်ထဲမှာစိုးစိုးမြင်းမြင်းနားလည်သဘောပေါက်ပြီးရှင်းမပွားများကြိုးစားအထောက်နိုင်ခြင်းအပြင်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်လေးတစ်ဆင့်နဲ့တစ်ဆင့်ရင့်တန်လို့မဉဏ်ဖုန်ဉဏ်နဲ့နိဗ္ဗာန်ကိုသိဉဏ်စွာမျက်မှောက်ပြုနိုင်ကြပါစေ။ မျိုးရှိတော့တတ္တာရောမြေဒိဋ္ဌိလောကုတံတံတော့တံဝိဇ္ဇမနာလောကမှာတတ္တုကိုလေးမျိုးရှိတယ်အဲ့ဒီလေးမျိုးကတော့နံပါတ်2ကိုယ်ကိုယ်လည်းမကျင့်သူတစ်ပါးအကျိုးလည်းမကျင့်တဲ့ပုဂ္ဂိုလ်နံပါတ်2သူတစ်ပါးအကျိုးသာကျင့်ပြီးကိုယ်ကိုယ်မကျင့်တဲ့ပုဂ္ဂိုလ်နံပါတ်3ကိုယ်ကိုယ်သာကျင့်ပြီးသူတစ်ပါးအကျိုးကိုမကျင့်တဲ့ပုဂ္ဂိုလ် နံပါတ်လေးကိုကိုဒီတကားအကျိုးနှမျိုးလုံးကိုပြနေပုဂ္ဂိုလ်လို့ပုဂ္ဂိုလ်လုံးမျိုးရှိတယ်။အဲ့ဒီလူမျိုးတွေကပထမဖြစ်တဲ့ကိုကိုဒီကျိုးနှမျိုးလုံးမကျင့်တဲ့ပုဂ္ဂိုလ်ဟာပါဠိလိုသဝလာဒမြန်မာလိုခင်းကလာတုံးနဲ့ဒီလိုလို့ပြောပြရမှာပါတယ်။ခင်းကလာတုံးဆိုတာလူတွေနည်းဆိုတဲ့ခင်းပုံနဲ့ခင်းလို့ပြောတာပါ။ အဲ့ဒီခင်ဗျားရဲ့အတန်းတစ်ခုလုံးမှာမူလံထားပြီးမင်္ဂလာနဲ့အလယ်ပိုင်းမှာလည်းမသိဘူးလူတွေနေတာပဲတဲ့ဒီကအဲ့ဒီခင်ဗျားကမြေရဲရတဲ့မှာလည်းဘာမှတုံးလို့မဖြစ်တော်တော်တောင်းနေမှာလည်းဘာမှတုံးလို့မဖြစ်မြေရဲရတော်ရဲဘုံနာမအသုံးမရတော့ဘူးခင်ဗျားကဘာမှအသုံးမရဘူး အဲဒီကိုယ်ကိုယ်ဒီတဲ့နှမျိုးလုံးမပြတ်တဲ့ပုဂ္ဂိုလ်ဟာအဲဒီသင်္ကလာတိုင်းနဲ့ပြီးတယ်လို့ဆန္ဒပြန်ပြန်ကြတာဖြစ်ပါတယ်အဘိဓမ္မာဘာမှလောကမှာအတုံးမကြတဲ့ပုဂ္ဂိုလ်လို့ဆိုလိုတာပါပဲနောက်နံပါတ်1ဖြစ်တဲ့ပုရမစေတာကျင့်ပြီးကိုယ်ကိုယ်မပြတ်တဲ့ပုဂ္ဂိုလ်ကတော့မင်းမျိုးလုံးမပြတ်တဲ့ပထမပုဂ္ဂိုလ်ကတာလင်နောက်ပြန်ပါတယ် အဲဒီမှာနံပါတ်3ဖြစ်တဲ့ကိုယ်ကိုယ်သာကျင့်ပြီးသူတစ်ပါးကိုမကျင့်တဲ့ပုဂ္ဂိုလ်ကတော့မမျိုးလုံးမကျင့်တဲ့ပထမပုဂ္ဂိုလ်သူတစ်ပါးကိုယ်သာကျင့်ပြီးကိုယ်ကိုယ်မကျင့်တဲ့ဒုတိယပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်မရောက်တော့တာဝန်ကောင်းရပါတယ်လို့မြတ်စွာဘုရားပြောတော်မူပါတယ်ဒါဒီနေရာမှာကိုယ်ကိုယ်သာကျင့်ပြီးသူတစ်ပါးကိုမကျင့်တဲ့ပုဂ္ဂိုလ်ကိုပုဂ္ဂိုလ်မရောက်တော့တာဝန်နဲ့ဆိုတော့ ဒါစိတ်စိတ်ဖြစ်နေရတရားလို့မင်းများတိုက်ခိုက်ရရှိပါတယ်ကိုကြီးတက်တက်ပြီးတော့ပုံပုံမဖြစ်ဘူးလားလို့မြတ်စွာဘုရားကကိုကိုကိုအရင်ကျင့်ရကျင့်ရမယ်တဲ့ကိုကိုပြုကြတဲ့အခါမှာသူတစ်ပါးကိုကျင့်ရမယ်မင်းအကျိုးကိုသူတစ်ပါးအကျိုးများများစွာနဲ့ရုပ်ရည်မပါနေရဘူး အတ္တဒထံပရတ္တိနာဘဟုနာတိနာဟာပယေအတ္တဒထမဒုံညာယတကထတကုတောတိယအတ္တဒထမိမိလောကုတ္တရာအကျိုးစီးပွားကိုပရတ္တိနာသူတော်ဘာတို့လောဘလောကုတ္တရာအကျိုးစီးပွားဖြင့်နာဟာပယေရုပ်တော်မပါစေရမိမိရဲ့ဆင်းရဲလက်ကြောင်းအစဉ်ကောင်းစိတ်မှန်ကိုရှင်းလို့ ရရှိတဲ့ဝိပဿနာဉာဏ်မဲ့ဉာဏ်ပုံဉာဏ်နိဗ္ဗာန်ဆိုတဲ့လောကုတ္တရာအကျိုးကိုတဲ့ကိုကသူတစ်ပါးအကျိုးလုပ်နေတာနဲ့မိမိရဲ့အကျိုးကိုရုပ်ရမပါစေနဲ့လောကမှာသင်္ခေတဉာဏ်သင်္ခေတဖြစ်မှဖြစ်တဲ့မဲ့လို့ဖြစ်မှဖြစ်မှဖြစ်ရင်မဲ့ဉာဏ်ပုံဉာဏ်ရခြင်းနိဗ္ဗာန်ရခြင်းဆိုတဲ့လောကုတ္တရာအကျိုးဟာမိမိအတွက်အရေးကြီးတဲ့အကျိုးဖြစ်တဲ့အတွက်မိမိအကျိုးကိုယဉ်လို့ရမယ်အဲ့ဒါလိုလုပ်ပြီးမှသူတစ်ပါးလောကုတ္တရာကိုရနိုင်အောင်ကုညီတန်ဖိုးရမယ်သူတစ်ပါးအကျိုးပေးရမယ် အတ္တဒထမတုံညာယပကထတတိပဲပြုရအတ္တဒထမင်းရဲ့လောကုတ္တရာအကျိုးပြုပါကိုအတုံညာယထူးသောညာဖြင့်ပြုရပကထတတိပဲမိမိအတွေ့သန္တရာဝဆင်းမှလုံရောက်ကြောင်အရှင်ကောင်းဖြစ်မှမဲ့ရင်စိတ်တန်ခြင်းရင်းမဉ္ဇဉ်ခုံညာနဲ့လုံနိုင်ရခြင်းဆိုတဲ့အကျိုးကိုကောင်းကောင်းအားထုတ်ပြီးပြုရဆရာဤတဲ့ဒါပြောတာလောကီဝေမှာတော့ ဟုတ်တာတော့လောကီဝိမာရကိုကိုယ်ကသူဒီတဘာကျမကြည့်ဘူးမကြည့်ဘူးဆိုလို့ဒီတော့မဟုတ်ဘူးပေါ့အခုကလည်းမြတ်စွာဘုရားမင်းကြားလို့မှာကလောကုတ္တရာကျိုးကိုမင်းကြားတော်မူတာလူတော်ဟာရှင်နေနေနေတယ်ဆိုလို့ရှိရင်မိမိစိတ်ကမတတ်နိုင်လို့ပဲနဲ့တခြားလူရှင်နေနေနေတဲ့ပုဂ္ဂိုလ်ဘယ်လိုမှဆက်ထုတ်လို့မရပါဘူးဒါကြောင့်ပထမဆုံးမိမိနေနေတဲ့ရှင်နေကနေပြီးတော့ကောင်းမရအောင် ပုဂ္ဂိုလ်သာသာတက်ပြီးတော့မှတခြားပုဂ္ဂိုလ်ကိုရှင်းလင်းကနေပြီးဆုံးမရပါတယ်ဒီဒိဋ္ဌိမြတ်စွာဘုရားမင်းကြားလိုပါတယ်ဒါကြောင့်နံပါတ်1နံပါတ်2ဖြစ်တဲ့နံပါတ်3ဖြစ်တဲ့ကိုယ်တို့ကကျင့်ပြီးဒီတစ်ပါးတို့မကျင့်နဲ့သူကတော့ပထမပုဂ္ဂိုလ်ဒုတိယပုဂ္ဂိုလ်များတော့ပါဠိကောင်းရပါတယ်နောက်ဆုံးနံပါတ်၄ဖြစ်တဲ့ကိုယ်တို့ဒီကိုမျိုးလုံးကျင့်တဲ့ပုဂ္ဂိုလ်ကတော့အထူးသမားအပ်တဲ့ အကောင်းဆုံးအမြတ်ဆုံးထိတ်တန်းအကြဆုံးပုဂ္ဂိုလ်ဖြစ်တယ်လို့အနန္တတရားမြင်ကြတော်မူပါတယ်။အဲဘောပိထောပါမောခောပဏိဝတရောဆိုတဲ့ကလေးငယ်မြတ်စွာဘုရားတုတ်ပြီးတော့ကိုယ်ကိုယ်ဒီလိုမျိုးလုံးဖြစ်တဲ့ပုဂ္ဂိုလ်ဟာအထူးစွမ်းအပ်တဲ့အကောင်းဆုံးအမြတ်ဆုံးထိတ်တန်းအကြဆုံးပုဂ္ဂိုလ်ဖြစ်တယ်လို့သိသိမြင်ကြတော်မူပါတယ်။လောကမှာ နွားမမနို့ယူရတယ်နို့ယူမှနို့တန်းလုပ်ယူရတယ်နို့တန်းမှဖြီးဥလုပ်ယူရတယ်ဖြီးဥမှထောပလုပ်ပြီးယူရတယ်ထောပမှထောပကြီးလုပ်ပြီးယူရတယ်အဲဒါလိုတစ်ချက်နဲ့တစ်ချက်ကောင်းတာကိုထုတ်ယူရတယ်လို့ကောင်းတာကိုထုတ်ယူရပါတယ်အဲဒီကောင်းတာတွေမတဲမှန်လည်းပဲထောပကြီးဟာအကောင်းဆုံးဖြစ်တယ်လို့ဒီပုဂ္ဂိုလ်လူမျိုးတွေမှာလည်းပဲကိုယ်ကျိုးသူကျိုးတစ်မျိုးလုံးကျင့်တဲ့ပုဂ္ဂိုလ်ဟာ အကောင်းဆုံးအမြင့်မြတ်ဆုံးအချီးမွမ်းအဆုံးပုဂ္ဂိုလ်ပဲလို့ရှင်တော်မြတ်တရားချီးကျူးမိန့်ကြားတော်မူပါတယ်။အဲဒါလို့အင်္ဂုတ္တရမိကခဝါလာတတုတ်ဒေသနာတော်မှာရှင်တော်မြတ်တရားမိန့်ကြားတော်ပါတယ်။ဒါကြောင့်ဆံမြေတာဝေယဝိသအဖွဲ့ဝင်အားလုံးနဲ့တကွယဟန်ရှင်လူယောဂီများရောအားလုံးသောတရားဓမ္မများပါကိုယ်ကျိုးသူကျိုးနှမျိုးလုံးပြစ်နိုင်ရပြီးတော့အကောင်းဆုံးအမြတ်ဆုံးအချီးမွမ်းအဆုံးပုဂ္ဂိုလ်များ ဖြစ်ကြပြီလင်မဲ့ညာဖုံးညာနဲ့နိဗ္ဗာန်ကိုငြိမ်းနိုင်ကြပါစေ။